အခန်းကြီး56ဒါဝိဒ်သည်ဂါသမြို့မှာဖိလိတိလူတို့လက်သို့ရောက်သောအခါဆက်ဆိုသောဆာလံခန်းငယ်1မှ9အိုဖျားသခင်အကျွန်ုပ်ကိုတနာတော်မူပါလူတို့သည်ကြိုက်ဆန်းအံ့သောဒေါသနှင့် နေတိုင်းတိုက်၍အကျွန်ုပ်ကို နှိပ်စက်ကြပါ၏ရန်သူတို့သည်နေတိုင်းကြိုက်ဆန်းအံ့သောဒေါသရှိ၍မြင့်သောစိတ်နှင့်အကျွန်ုပ်ကို တိုက်တော်သူအများရှိကြပါ၏ အကျွန်ုပ်သည်ကြောက်ရွံ့သောအခါကိုယ်တော်၌ခိုလှုံပါမည်။ဘုရားသခင်ကိုအမှီပြု၍နှုတ်ကပတ်တော်၌ဝါကြွားပါမည်။ငါသည်ဘုရားသခင်ကို ခိုလှုံသည်ဖြစ်၍ကြောက်စရာမရှိ။လူသည်ငါ၌အဘယ်သို့ ပြုနိုင်သနည်း။သူတို့သည်နေ့တိုင်းငါ့စကားကို အလွဲယူကြ၏။ငါ၌မကောင်းသောအကြံကိုသာကြံစည်ကြ၏။ငါ့အသက်ကိုစောင့်စဉ်အခါစုဝေး၍ချောင်းမြောင်းလျက် ငါခြေရာတို့ကို ကြိပတ်ကြ၏သူတို့သည်မတရားသောအမှုအားဖြင့်လွတ်ချင်းသို့ ရောက်ရပါမည်လောအိုဖျားသခင်ထိုလူများတို့ကို အမျက်တော်ထွက်၍လှဲတော်မူပါအခန်းငယ်၈မှ73အကျွန်ုပ်သည် အရရက်လေရသော အချင်းရာတို့ကို ကိုတော်မှတ်၍အကျွန်ုပ်မျက်ရည်တို့ကိုဘူးတော်ထဲမှထည့်တော်မူပါစည်ရင်တော်၌ရှိပါသည်မဟုတ်လော ဘုရားသခင်သည်ငါ့ဘက်မှာနေတော်မူသောကြောင့်၊ငါအော်ဟစ်သောအခါ၊ရန်သူတို့သည်လှန်ခြင်းကိုခံရကြမည်ကိုငါသိ၏။ဘုရားသခင်ကိုအမှီပြု၍နှုတ်ကပတ်တော်၌ဝါကြွားမည်။ထာဝရဘုရားကိုအမှီပြု၍နှုတ်ကပတ်တော်၌ဝါကြွားမည်။ငါသည်ဘုရားသခင်ကိုခိုလှုံသည် ဖြစ်၍ကြောက်စရာမရှိ။လူသည်ငါ၌အဘယ်သို့ ပြုနိုင်သနည်း။အိုဘုရားသခင်၊အကျွန်ုပ်သည်ရှေ့တော်၌ တစ္ဆာပြုပါသည်ဖြစ်၍တစ္ဆာဝတ်ကိုဖြေလျက်ကိုရောကိုချီးမွမ်းပါမည်ကိုရောသည်ကျွန်ုပ်အသက်ကိုတေခြင်းမှကယ်လွတ်တော်မူပြီးအသက်ရှင်သော သူတို့၏အလင်းထဲမှဘုရားသခင်ရှေ့တော်၌အကျွန်ုပ်ကျင့်နေပါမည်အကြောင်းအကျွန်ုပ်ခြေကိုလည်းထိမိ၍လဲခြင်းမှကယ်လွတ်တော်မူမည်မဟုတ်လော